ုဒ္ဓအဆုံးမလိုက်နာကြဒုတိယပိုင်းကြားတော်မနက်ပိုင်းတော့မြတ်စွာဘုရားဩဝါဒပထမဂါထာ သဗ္ဗပါပတ္တအာကရဏကုသလတဥပတံပတာသာစိတပရိယောတပနဣတံဗုဒ္ဓနာသာလနံမကောင်းမှုတွေရှောင်ညကောင်းမှုတွေဆောင်ညမိမိစိတ်ကိုဖြူစင်အောင်ကြိုးစားကြအဲသုံးခုပဲချဲ့လိုက်လို့ရှင် ပိဋကတ်သုံးပုံအကုန်ကုန်ပါပဲ အဲ့လိုမကောင်းမှုတွေကိုဘယ်လိုရှောင်ရမလဲကောင်းမှုတွေကိုပြည့်စုံအောင်ဘယ်လိုဆောင်ရမလဲမိမိစိတ်ဓာတ်ကိုတန်ရှင်းစင်ကြအောင်ဘယ်လိုလုပ်ရမလဲဆိုတော့အကျေအများကြီးရဲ့အကျဉ်းချုပ်တစ်ခါထဟောခန္တီပရမန္တဘောတိတေခာနိဗ္ဗာန်ပရမံဝတ္တန္တိဗုဒ္ဓ နာယိပပိစီတောပရုပါကာတိနသမနောဟောတိပံဝိဟိထယံတောခန္တီပရမန္တပောတိတိခာတိတိခာအောင်ဤတိအောင်ဤ၍ချုပ်တီး၍ခန္တီတိခံရင်းသည်ပရမမြတ်သောတပောအခြင်းဤအောင်ဤချုပ်တီးပြီးတော့ ဒီခန္ဓာဟာမြတ်သောအခြင်းပဲအဲ့တလုံးဟာခုနရှေ့ရ3လုံးနဲ့အကုန်လုံးဆိုင်မကောင်းမှုတွေကိုရှောင်မှုကောင်းမှုတွေကိုဆောင်မှုမိမိစိတ်ကိုဖြူစင်အောင်ကြိုးစားဖို့အောင်ဤချုပ်တည်ပြီးတော့ဒီခါမှာရှင်းတဲ့နောက်နဲ့ဆက်ဆက်ပြောလိုက် တိခမအဲ့လိုတိခဏဟာမြတ်သောအကျင့်ပဲမြတ်သောအကျင့်ဟာမြတ်သောအကျိုးပေးမှာအဲမြတ်သောအကျိုးဆိုတာနောက်ပြီးဆုံးနိဗ္ဗာန်ထိရောက်တယ်တဏ္ဍာမှာလဲကောင်းတာချမ်းသာမယ်နိဗ္ဗာန်လဲမြန်မြန်ရောက်မယ်အဲ့ဒါချုပ်တီးအောင်အေးပြီးတော့ဒီခံမှာ ဒီခံရတွေပြောအောင်ပါနိဗ္ဗာန်ပရမဝရတိဗုဒ္ဓနိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဗုဒ္ဓဘုရားရှင်တို့ဗဒန္တိဟောကြားတော်မူကုန်၏အရာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားရဲ့တိခံကျင့်သုံးအမြတ်ဆုံးပဲ နိဗ္ဗာန်မြတ်လဗုဒ္ဓမိတ်မေအဲ့လိုစတ်ထားဒီကံကျင့်တော့အမြတ်ဆုံးမေနိဗ္ဗာန်မြတ်လဗုဒ္ဓမိတ်မေနိဗ္ဗာန်အမြတ်ဆုံးမေအမြတ်ဆုံးဖြစ်တဲ့နိဗ္ဗာန်ကိုရောက်မြတ်သောတိခံခြင်းနဲ့တိခံရဟိုက်ခန္ဒီနဲ့ပတ်သက်လို့အများကြီးပါပဲတရားတော်တွေမှာဟောတယ် ခန္ဓာဘိညောနဝိသတိခန္ဓာဘိညောနဝိသတိတိခံဉာဏ်နဲ့တာလွန်နဲ့အာလောကမှာမရှိဘူးတိခံဉာဏ်အာအာကောင်းဆုံးပဲအဲ့ဒါကိုအများသိအောင်ဆက်ဆိုတဲ့အခါကျတော့တဏှိခံနိဗ္ဗာန်ရောက် လက်ညှိခံနိုင်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ထိရောက်နိုင်တဲ့နာဟိပပ္ပိစိတောပရုပဂာဒေနသမနောဟောတိပရံဝိဟိထယံတော့ပပ္ပိစသမနရောယဟန်ဆိုကာယဟန် တာမဏိဘယ်လိုတိုက်ရိုက်မယူပဲနဲ့တရားတော်အရပြောမယ်ဆိုရင်ပပ္ပိစ ကိလေသာတွေကိုနှင်ထုတ်တဲ့တမနာအကိလေသာတွေကိုငြိမ်းအေးစေတဲ့နာဟိပပိစိတပရုပဃာတိသူတစ်ပါးအသက်ကိုတတ်လေရှိတဲ့ပုဂ္ဂိုလ်ဟာကိလေသာတွေကိုနှင်ထုတ်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတရားတော်ကရင်ကျေးတယ်တိမ်မွေ့တယ်ပြောဆိုထားတယ် သူတစ်ပါးအသက်တွေကိုတပ်ဖြတ်တဲ့ပုဂ္ဂိုလ်ဟာကိလေသာတွေနှင်ထုတ်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးကိလေသာတွေကိုနှင်မထုတ်ရဲ့နိဗ္ဗာန်ရောက်ပါမရောက်ပါဘူးနိဗ္ဗာန်မရောက်နိုင်ဘူးဒါပြောတာပဲနာဟိပပစီတောပရုပဂာတိနတမနောဟောတိပရံဝိဟိထယံတော နတမနောဟောတိကိလေသာငြိအေးစေတဲ့သူကိလေသာကိုငြိအေးစေတဲ့သူဟာသူတစ်ပါးတွေကိုမငြင်းသေးရဘူးမနှိမ့်ဆက်ရဘူးသူတစ်ပါးတွေကိုညှင်းဆဲနှိမ့်ဆက်တဲ့ပုဂ္ဂိုလ်ဟာတဲ့ကိလေသာတွေကိုငြိမ်းအေးစေတဲ့သူမဖြစ်နိုင်ဘူးကလုံးလေးတွေကရမ်းတိမ်မွေ့ပြီးရမ်းရင်ကြီးတာ ဓိပ္ပာယ်လည်းထိရောက်တယ်ကိလေသာတွေကိုငြိမ်းအေးစေတဲ့သူဟာသူတစ်ပါးတွေကိုမငြင်းစေမနှိမ့်ဆက်မှကိလေသာတွေကိုငြိမ်းအေးစေနေသူတစ်ပါးတွေကိုနှိမ့်ဆက်ညှင်းဆဲနေတဲ့ပုဂ္ဂိုလ်တွေဟာကိလေသာတွေကိုငြိမ်းအေးစေတဲ့သူမဖြစ်နိုင်ဘူးနိဗ္ဗာန်ကိုမရောက်နိုင်ဘူးဒါပြောတာနိဗ္ဗာန်မရောက်နိုင်ဘူးအဲ့လိုဆိုရင် တန္တရာလဲမဲ့ဟုတ်ရမလားတန္တရာလဲလို့ရှိရင် သူ့ရဲ့ကျမ်းတမ်းမှုတွေကြောင့်ဘယ်ရောက်နိုင်လဲအာတွယ်ဝိုက်တော်နည်းနဲ့ပြောတာဒီဘာတွေတက်ပြညင်းတဲ့နေတဲ့ပုဂ္ဂိုလ်တွေပဲကြမှာပဲကွာလို့အဲ့လိုထားရိုက်မပြောဘဲနဲ့ရင်းကြီးကြီးလေးပြောတာပပဇရဏပပဇိတဟောတိပရုပဂါတိ တဘာတွေကိုတပ်ဖြတ်လေရှိတဲ့ပုဂ္ဂိုလ်ဟာကိလေသာတွေကိုနှင်ထုတ်တဲ့သူမဖြစ်နိုင်ဘူးတဘာတွေကိုညှင်းစေနှိပ်စက်နေတဲ့ပုဂ္ဂိုလ်ဟာကိလေသာတွေကိုငြိမ်းအေးစေတဲ့သူမဖြစ်နိုင်ဘူးဒါဒိုရလာပြင်းနေအဲဒီမှာမြတ်စွာဘုရားကိုယ်တိုင်ဩဝါဒပါတိမောက်ပြရှင်ကုံဘုရားတို့ဘာလို့ဘုရားတွေမှာအများကြီးပါဩဝါဒပါတိမောက်တွေကြောက်စာကြီးတွေရေးထိုးထားတယ် မြတ်စွာဘုရားကိုယ်တိုင်ဟောတဲ့တရားဟိုနောက်ပိုင်းညတော့သံဃာတော်ရှင်မြတ်တရားအခုဒီနေ့ဆိုဗာတိမောက်ပြဥပုံနေ့သံဃာတော်ရှင်မြတ်တွေပြကြအဲဒီတော့မြတ်စွာဘုရားကိုယ်တိုင်ပြခန္တီပရမန်တဘောတိတိခာနိဗ္ဗာန်ပရမဝတ္တန္တိဗုဒ္ဓနာဟိပပ္ပိစီတောပရပဂာတိနသမနောဟောတိပရံဝိဟိထယံတော မြတ်စွာဘုရားကိုယ်တိုင်ကြတယ်ပါတိမောက်အသက်ရှိတဲ့ဘုရားတွေကြတစ်နှစ်မှတစ်ခါ6လတစ်ခါသူကတက်တူတဲ့အချိန်ခါကြတော့15ရက်တစ်ခါပြမြတ်စွာဘုရားအဆုံးအမတွေမေ့ပျောက်သွားမှာဆိုလို့တတိပေးရ15ရက်တစ်ခါ15ရက်တစ်ခါဥပုပ်ပြုတယ်မြတ်စွာဘုရားအဆုံးအမတွေရွတ်ဖတ်တရစေတာ အဲ့ဒီမှာတိခဏ်ခြင်းဟာမြတ်သောအကျင့်ပဲတိခဏ်ခြင်းဟာမြတ်သောအကျင့်ပဲရွတ်သူငါတွေဘေးရန်အန္တရာယ်ကင်းပြီးတော့ချမ်းသာဆုံးဖြစ်တဲ့နိဗ္ဗာန်ကိုရောက်ချင်တယ်ဆိုရင်မြတ်သောအကျင့်ကိုကျင့်မှမြတ်သောနိဗ္ဗာန်ကိုရောက်မယ်မြတ်သောအကျင့်တွေအများကြီးရဲ့အချုပ်ဟာခန္တီပဲ ီလသမารိပညာခန္တီနဲ့ပဲသွားတိမခံနိုင်ရင်သီလလည်းမဆောင်နိုင်စားရကွာမတတ်နိုင်စားမှာပဲဆောင်နိုင်လို့တတဝါတွေတတ်ချင်ဖြတ်ချင်နဲ့အဲတတ်ဖြတ်ရင်လည်းပဲသီလကျိုးတာနိစ္စခိတ္တ အဲ့ဒါလေးလိုက်စားရင်လည်း၈ပါးတိရကျိုးတာပဲအဲ့ဒါတိမခံနိုင်တဲ့ပုဂ္ဂိုလ်ဟာတိလမဆောင်နိုင်တိမခံနိုင်တဲ့ပုဂ္ဂိုလ်ဟာတမာတိလည်းရအောင်မတီထောင်နိုင်တိလတဲ့တမာတိကပုတ်ခက်လာလူကြီးတို့ရှင်မာသီဆရာတော်ဘုရားကြီးနည်းနဲ့ပြောမယ်ဆိုရင်ပေါ်ရပေါ်ရအောင်မပြတ်ဒလဇတ်လိုက်ပြီးရှုမှတ်နိုင်မှတမာတိရ ခဏိကတမာရီဥပဇာရတမာရီသူကရှုရမှတ်တယ်လည်းသိမခံနိုင်ဘူးနားရဲကျင်နဲ့ကြိုက်တဲ့ခဲတဲ့အောင်နေရတဲ့သိမခံနိုင်တော့တမာရီလည်းမရအဲတမာရီမရရင်ပညာလည်းမရသိမခံနိုင်ရင်တီလာရောတမာရီရောပညာရောဘာမှမရနိုင်ဘူးအဲမရတော့ဉာဏ်တူးဉာဏ်မြတ်မဉဏ်ဖုန်ဉာဏ်လည်းမရနိုင်ဘူးနိဗ္ဗာန်လည်းမရနိုင် န္တရာကျင်လည်တဲ့အခါမှာလည်းပဲတိမခံမှု6တိလာတွေပြက်ကုသိုလ်တွေနည်းသွားတဲ့ခါကျတော့စင်စင်ရဲရဲကျင်လည်ရတယ်ဒီခန္ဓာနဲ့ပုဂ္ဂိုလ်ကြတော့မဉ္ဇဏ်ဖုန်ဉဏ်မရသေးတော့လည်းပဲဒါနကုသိုလ်တွေကိုသိခံပြီးဆောင်ရွက်တယ်သီလကုသိုလ်တွေကိုသိခံပြီးတော့အဆောင်ထိန်တယ်သမထဝိပဿနာတရားတွေကိုသိခံပြီးတော့ ကျိုးသားပွားများအားထုတ်တော့မက်ဖို့မရသေးတော့လည်းပဲတန်တရာမှာချမ်းချမ်းသာသာနဲ့ကျင်လည်ရတယ်။ဒါကြောင့်မလို့တိခံခြင်းဟာမြတ်သောအကျင့်ပဲ။တေညိခံနိဗ္ဗာန်ရောက်ဒါဝိပဿနာတရားအားထုတ်တဲ့အခါတိခံမှုကတော်တော်အရေးကြီးတယ်။အဲ့ဒါကိုပဲတိတိခံနဲ့ဖွင့်တယ် တိတိခါချုပ်တီအောင်ဤ၍ချုပ်တီအောင်ဤ၍ခန္တီတိခါညင်းသည်ပရမမြတ်သောတဘောခြင်းသည်ချုပ်တီးရမယ်အောင်ဤပြီးတော့တိခါရမယ်ဘာတွေကိုလဲဆိုတော့အဓိကလောဘဒေါသမောဟတွေ လောဘဒေါသမောဟတွေကုသဇင်းတွေမှာကိုဒီကိုဒီကိုဒီကိုဒီရှိကြတာဖြစ်ပြနေနေရှိနေတယ်အနုတ္တယကိလေသာရှိတော့ပရိယုဌာဏလည်းရှိတာအဲလောဘဒေါသမောဟတွေဖြစ်လာတဲ့အခါမှာစိတ်အလိုမလိုက်ဖဲနဲ့လောဘအလိုကိုမလိုက်ဖဲနဲ့တတိပညာနဲ့ရှုမှတ်ပွားများရမယ်မရှုမှတ်မပွားများနိုင်ရင်ဆင်ញင်ရမယ် ဆင်ញင်တဲ့အခါဆင်ញင်ပွားများတဲ့အခါပွားများအဲ့လိုဆင်ញင်ဖို့ပွားများဖို့အတွက်အထက်ကတိခံရတယ်ကိုစားကြတဲ့ဟာကိုစားလိုက်ရဒီမခံနိုင်တဲ့လူကတော့ဝတ်တဲ့တဲ့မတဲ့တဲ့နောက်မှစိတ်တော့မှာကွာစားမယ်ဆိုလှုပ်လိုက်တာသွားကြတဲ့နေရာလည်းပဲတင့်မတင့်မတွေ့သွားမယ်ဆိုသွားပလိုက်တာလှုပ်ရခိုင်းနေရှိရတဲ့ဝုန်းတိုင်းနဲ့လှုပ်လိုက်တာ ချင်းချင်းချင်းချင်းနဲ့မတင့်တော်ရင်တိခံမှုမသွားဖို့မစားဖို့မပြောဖို့မလုပ်ဖို့မပေါင်းဖို့စပြားဖြင့်မတင့်တော်တာတွေတထကတံပစဉ်တပ်ပါယတံပစဉ်လို့ခေါ်တယ်တတိတံပစဉ်ဉာဏ်ရှင်ပြီးတော့မတင့်တော်တာတွေရှောင်ခြင်းရအတိမခံနိုင်တဲ့သူက မသိတော်မှန်သိရတာနဲ့မရှောင်ခြင်းဘူးမသိတော်မှန်သိတာပဲသိရတာနဲ့လောက်တာပဲယောဂီတို့အတွက်ပြောမယ်နော်ယောဂီယောဂီတို့အခုဓမ္မယုံကိုလာတော့ရှုမှတ်လာရမယ်ဆိုတာမသိဘူးလားသိပါပါအတိမခံနိုင်တဲ့သူကရှုမှတ်ပါ ရှုမှတ်ပါအရှုမှတ်ဖို့ဒီတိုင်းပဲလာလိုက်တာခဏခဏ သင်ပေးနေတာပဲစာသင်တိုက်တွေမှာတော့အသင်းညိုတွေဘိဓမာတွေသင်ပေးတယ်တို့ဓမ္မတော့ဝိပဿနာရှုနည်းတွေအများအားသင်ပေးနေတာအဲကြားလဲကြားဘူးတာပဲကိုလည်းနားလဲတာအာမှန်လဲကြားပါတယ်ကွာတွားပလိုက်မြန်မြန်ရောက်ပြီးရောပေါ့အဲဒီမခံနိုင်တာမလားအဲ့ဒါဒီမခံနိုင်တော့အမှတ်တွေလွတ်သွားတတိတွေတမာတိတွေ ပျက်စီးသွားတာဓမ္မယုံတော့ရောက်တာပဲဓမ္မယုံလာတာအနည်းဆုံးအလှမ်း20 30လားအကုန်လွတ်ကုန်အကုန်လွတ်ကုန်တော့အဲ့ဒီအချိန်တွေကိုပြန်ပြီးတော့ရွှေနဲ့ငွေနဲ့ပေးပြီးဝယ်လို့ရပါမရပါဘူးဘာကြောင့်အဲ့လိုလွတ်သွားလဲဆိုတော့အဲသိမခံလို့ကွာကြတယ် မှတ်မနေနိုင်ဘူးဒီတိုင်းဟိုတွေးဒီတွေးနဲ့လာတဲ့လူကလာတယောက်နဲ့တယောက်စကားပြောပြီးလာတဲ့လူကလာစကားမပြောတော့လဲဘာမှမမှတ်ဖဲနဲ့ဒီတိုင်းလာတဲ့လူကလာအဲ့တော့ဘုရားစကားဘုရားစကားကိုမလိုက်နာဘုရားကိုမယုံသေးလို့တော့မဟုတ်သီးမခံနိုင်တော့မှတ်နေရတယ်ဆိုတာသိခံရတယ် ရိုးရိုးသွားတဲ့သူနဲ့ရှုမှတ်သွားတဲ့သူနဲ့ရှုမှတ်သွားတဲ့သူကလောလောဆယ်တော့ပင်မန်းတယ်နောက်တမာရိရလာရင်တော့အရသာရှိပါတမာရိမရသေးခင်ပင်မန်းတယ်သွားလာလာလာနေတာထိုင်တာစားတာတောက်တာလူမမာကဲ့ခါနာနေတဲ့လူမမာကဲ့ဖြည်းဖြည်းနှေးနှေးဆောင်ရစိတ်တူရင်မရဘူး ဒီမခံနိုင်မရထားတော့မယ်ဆိုထားခြင်းနဲ့ထားခြင်းနဲ့ပြီးတော့မှထားတယ်ထားတယ်ထားတယ်သွားတော့မယ်ဆိုသွားခြင်းနဲ့သွားခြင်းနဲ့သွားတယ်သွားတယ်သွားတယ်ဘယ်လန်းလဲညာလန်းလဲကြွတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်ဒါလျာနိဗ္ဗာန်ရောက်ကြောင်းလေမဂ်ရင်၈ပါးမဂ်ရင်၈ပါးဆိုတာစာအုပ်ထဲမှာမဟုတ်ဘူးစာအုပ်ထဲကမှတ်တမ်းလို့ခေါ်တယ်တကယ်မဂ်ရင်၈ပါးနှလုံးသားမှာရှိတယ် တတိနဲ့ဝရိယနဲ့ရှုမှတ်နေလို့ရှိရင်တမာတိမခင်သုံးမှအားကောင်းသမဝါယမတမာတတိတမာတမာတိအလုံးလုံးတဲ့နေရာလုတ်သား9ယောက်သမာတိမခင်3ပါးနဲ့ပညာမခင်2ပါးသမာဝါယမသမာတတိသမာသမာတိဝရိယရဲ့တတိရဲ့သမာတိအလုံးလုံးမှာဝရိယနဲ့တတိနဲ့အလုံးလုံး တမာတိတို့တမာဒိဋ္ဌိဆိုတဲ့ပညာတို့ကအကျိုးတရားတွေနောက်မှရလောလောဆယ်တတိနဲ့ဝရိယလှုပ်ရှားတိုင်းလှုပ်ရှားတိုင်းလှုပ်ရှားတိုင်းလှုပ်ရှားတိုင်းလှုပ်တဲ့အတိုင်းမှတ်ရုံပဲဘာမှခက်ခဲရင်မဟုတ်ကြွရင်ကြွတယ်လှမ်းရင်လှမ်းတယ်ချရင်ချတယ်ပြင်းလဲပြင်းတယ်ယူရင်လဲယူတယ်ကိုယ်ရင်လဲကိုယ်တယ်ဆန့်ရင်လဲဆန့်တယ် မသိဘူးလားဆိုတော့အကုန်သိတယ်ကြတယ်ဘုမုတ်တယ်တွေကလွယ်လို့ပေါ့ယောဂီဟောင်းနေအကုန်သိတာသိပြီးတော့မှတ်ရလားဆိုတော့များသောအားဖြင့်မှတ်ဘူးအဲဘာဖြစ်လို့လဲဆိုတော့အဲဒီမခံနိုင်လို့မြတ်စွာဘုရားတရားတော်ဟာမတန်ကောင်းတယ်မလန်ကောင်းတယ်လို့ပြောရင်ကျေးဇူးတော်ရှင်ရွှေတောင်ဆရာတော်ဘုရားကြီးတတိယစကလုံးတွေရဲ့အဓိပ္ပာယ်အများကြီးသိအောင် နောက်ပြီးတော့စားပေတယ်မဟုတ်လက်တွေ့ပฏิပတ်တိတွေကျင့်ထားတဲ့အခါဟုတ်တယ်တိတ်ဟုတ်တိတ်မှန်တာသတိတံပစဉ်အမြဲရှင် ထိုတွင် စိတ်ညွတ်ရာထိုတွင်နဲ့လှုပ်ရှားရလှုပ်ရှားရပေါ်ရပေါ်ရစိတ်ညွတ်အာရမဏံစိန်တေတိတိစိတ်တံဝိဇာနာတိတိအထော အာယုံရဲ့သဘောကိုသိအောင်တတိဝရိယနဲ့ရှုမှတ်အရှုမှတ်တော့ခဏိကသမာဓိဟောနောက်ကြပညာဆိုလိုက်အဲ့ဒီပညာအားကောင်းလို့သမာသင်္ကပ္ပညွန်ကြားပေးရဒီကိုကြည့်ဒီကိုကြည့်ပြက်သွားတာကိုနှလုံးသွင်းဒီကိုကြည့်သမာသင်္ကပ္ပ ဓမ္မသင်္ကပ္ပကမျက်မှန်နဲ့ဓမ္မဒိဋ္ဌိကမျက်လုံးနဲ့ကြည့်တာတော့မျက်လုံးနဲ့ကြည့်တာပဲအဲမျက်လုံးအားကောင်းအောင်လို့မျက်မှန်တက်ပေးရတာပုံပြီးကြည်လင်သွားတာဥပမာပြောတာဟုတ်လားဘာကိုကြည့်တာလဲဆိုတော့ပေါ်ရပေါ်ရအာယုံကိုကြည့်သည် ပဂတိမျက်လုံးနဲ့ကြည့်တာလားမှန်ပါဗျာဒါမျက်လုံးနဲ့အဲညမျက်လုံးနဲ့ကြွရတယ်ဆိုကြွတဲ့နေရာလေးကိုစိတ်နဲ့စိုက်ပြီးတော့ကြွရတယ်ကြွရတယ်ကြွရတယ်အာမြန်မြန်ဆိုရင်လည်းကြွရတယ်ပေါ့တစ်ချက်လမ်းနဲ့ချကြွလမ်းချကြွရတယ်လမ်းချအစပိုင်းမှာတော့ ဒီလိုပဲအဆိုလေးတွေနဲ့ရှုမှတ်နောက်အမတန်ရင့်ကျက်သွားတဲ့အခါကျတော့တခါတည်းအဆိုမပါဘဲနဲ့ရှုလို့ရပါဒါပေမဲ့အဆိုးကိုတောင်းတောင်းမဖြတ်ပြအောင်အမတန်ရင့်ကျက်မင်းရပြသွားဖြတ်လို့ရှိရင်လည်းပြက်ကုန်ကြွားတယ်လမ်းတယ်ခြားတယ်ရက်ချင်ရက်တယ်အပြင်းချင်းပြင်းတယ်ထိုင်ချင်းထိုင်တယ်ထိုင်တယ်ထိုင်တယ်စသည်အဖြစ် မပြတ်တလဇရှုမှတ်တော့တတိတွေအာကောင်းဓာတ်ရိုက်ပြောရင်တော့တတိအာကောင်းတယ်ဒါထင်ရှားတာတတိရင်အာကောင်းတာရှိသေးတယ်ခန္တီသိခံနိုင်လို့မှတ်နိုင်တာလေအဲဒီမခံနိုင်မှမှတ်နိုင်လူဆဲတာဆိုတာအတင်းပြောတာတွေကိုသိခံတာက ဗဟိတပေါ့အဲ့ဒါတွေသိခံနိုင်တော့ဆက်ဆံရေးပြေလည်တာပေါ့လူချစ်လူခင်များတာပေါ့လူမုန်းနေတာတို့အခုပြောတာကမဉ္ဇဏ်ဖုန်ဉဏ်ရဖို့သိခံတာကိုပြောတာဟုတ်လားမဉ္ဇဏ်ဖုန်ဉဏ်ရဖို့ကြတော့အဲ့ဒေါသကိုတဏှိခံပြီးတော့စိတ်ရှည်ရှည်လေးနဲ့ရှုမှတ်ပွားများသွားလာလာနေတာထိုင်နေစားတာတောက်တာအကုန်လုံးကို ဆိုင်ကြီးခံပြီးတော့ဘုံတိုင်းနဲ့မသွားမလာပဲနဲ့ရှင်ဆိုတဲ့စိတ်ကလေးတွေကအစာမှတ်နိုင်အောင်အာမမှတ်နိုင်ဘူးဆိုရင်လည်းပဲသွားလာလှုပ်ရှားတဲ့သဘောလေးတွေကိုမှတ်နိုင်အောင်အဲ့လိုဂိူးဆိုင်ပါများတဲ့အခါကျတော့တိခဏ်ချင်းဟာအလေးချင်းရအထူးတလဲကြိတ်မှိတ်ပြီးတော့တန်ကြီးခံရမလို့တော့ အရှင်ရသွားအရှင်ရသွားတော့မှတ်လို့ရအထူးတန်ကြီးခံဖို့မလိုတော့အစပိုင်းမှာတော့တန်ကြီးခံရတယ်လူပဲဖြစ်ဖြစ်မြန်မြန်သွားကြတာမြန်မြန်လှုပ်ချင်တာပဲမြန်မြန်စားပလိုက်ချင်တာပဲဘုလို့ဆရာကိုင်းတယ်လို့ဇိုးဇက်ပြုတ်ပြတ်နဲ့လှုပ်ပလိုက်ချင်တာဒါတဘာဝတန်တရားတော့ဒီတိုင်းပဲလှုပ်လာတာလေစားတုတ်တုတ်သွားတုတ်တုတ် တေတော်လဲတုတ်တုတ်ပေါ့ဗျာသိကုန်ကြတာစားတုတ်တုတ်သွားတုတ်တုတ်လှုပ်တုတ်တုတ်တေတုတ်တုတ်ပေါ့တုတ်သုံးညံဆိုတာအဲ့ဒါဘာလလာတာလှုပ်လာကိုင်းလာတုတ်တုတ်ပဲပြာလောင်ခတ်အဲတေတော်လဲအဲ့ဒီပုဂ္ဂိုလ်တွေပဲတေတာပဲစားလဲတတိနဲ့သွားလဲတတိနဲ့လှုပ်လဲတတိနဲ့တတိတန်ပစဉ်အမြဲရှင်တဲ့အခါကျလူမမာကဲ့သို့ကျင့်တယ် ခါနာနေတဲ့လူမမာကလူမမာနှင့်တူစွာကျင့်ရခွင့်မခက်ပါလှရှားမူရာလူမမာတူစွာကျင့်ရမည်ဒီခန္ဓာကိုချဲ့ပြောနေတာနော်လှရှားမူရာလူမမာတူစွာကျင့်ရမညာဘုံညာရခြင်းအဲ့တိုင်းကျင့် အမရကြမှုဆိုလဲကိုနေကြလို့နေပေါ့ဒါပဲရှိရတယ်။မညာဖုန်ညာမမြန်ရကြနေဆိုလူမမာကဲ့သို့ချင်းရတယ်တရားသမား။တရားသမားဟာအာကစားသမားမဟုတ်ဘူး။အာကစားလုပ်ချင်တယ်ဆိုရင်တော့အာကစားကွင်းနဲ့သွားတွတ်တွတ်လက်လက်ဖြက်ဖြက်လက်လက်ပြေးလိုက်လွှားလိုက်ဂျွန်းထိုးလိုက်လို့ရတာ။ဒါအာကစားသမားဘူး။သူ့နေရာနဲ့အမှန်တရားတွေဒုက္ခသစ္စာတွေကိုပိုင်ပိုင်နိုင်နိုင်သိဖို့ကြတာ လှုပ်ရှားမှုရအောင်လူမမာကဲ့သို့ကျင့်ဓမ္မလှုပ်ရှားတာနဲ့မှတ်တာနဲ့အန်ကိုက်အန်ကိုက်ပစ္စုပန်တဲ့တဲ့မှတ်လို့ရဖဲဖဲဖဲသွားတဲ့ခါသွားသွားသွားတယ်ဆိုတော့ဘယ်လိုပစ္စုပစ္စုပန်ကြတော့အဆိုပဲရှိတာမရဘူးသဘောတဘာဝကိုမသိဘူးဆိုယုံနဲ့ရတာဆိုဖို့ဆိုယုံလေးရင်ဆိုဖို့သင်ပေးတာမဟုတ် အဲ့ဒီအဆိုနဲ့ဖြစ်ရနဲ့အန်ခိုက်အန်ခိုက်ကြမကြွတယ်ဆိုရင်ကြွတာလေးနဲ့ဒီအမှတ်တာလေးနဲ့အန်ကိုက်လမ်းတာလေးနဲ့မှတ်တာလေးနဲ့အန်ကိုက်ချတာလေးနဲ့မှတ်တာလေးနဲ့အန်ကိုက်ပေါ်တာနဲ့မှတ်တာနဲ့ပေါ်တာနဲ့မှတ်တာနဲ့ကိုက်ခနဲ့ကိုက်ခနဲ့ကိုက်ခနဲ့ကြအဲ့လိုပေါ်တာနဲ့မှတ်တာနဲ့အန်ကိုက်အန်ကိုက်ကြဖို့ဟာမြန်မြန်လုပ်လို့ရပါမရပါဘူး အတိခံရတယ်တဲ့တိခအာကစားသမားလည်းမဟုတ်ဘူးလက်ဝိသမားလည်းမဟုတ်ဘူးမြန်နေရမလို့သူများကိုလက်ဝိထိုးလို့ဘလောက်ပဲနိုင်နိုင်အဲသူများကိုထိုးလိုက်လို့ကြိုးကန်းသွားရင်ဝေကျွေးလိုက်ဘုရားအလောင်းတော်မှာဝေကျွေးလိုက်လာတာခါနာတယ်တရားပြည့်အောင်တရားကိုဆုံးအောင်မဟောနဲ့ဒီတော့အနန္ဒာတို့ရှင်သာရိပုတ္တရာတို့ဆက်ဟောခါနာလို့ လက်ဝဲလက်ပန်းနဲ့ဖြစ်စဉ်အခါတုန်းကသူများတွေကိုခါရိုက်ချိုးခဲ့သူများတွေကိုနိုင်ဖို့အဓိကမဟုတ်ဘူးတဲ့ယောဂီကဘလို့နိုင်ဖို့အဲကိုယ်ရင်ထဲကကိလေသာတိတ်တိတ်ပုံဒုက္ခပေးနေတဲ့ယန္တုအစစ်တွေအပြင်းယန္တုတွေဆိုတာယန္တုအစစ်မဟုတ်ပါဘူးဗျာဒီဘဝမှာယန္တုဖြစ်ပင်လို့ဟိုဘဝတော့မိခင်ဖခင်ဖြစ်ရင်ဖြစ်ခဲ့ဒီဘဝမှာယန္တုဖြစ်ဟိုဘဝတော့ကျေးဇူးရှင်ဖြစ်ရင်ဖြစ်ခဲ့တာ ဒီအချိန်မှာကိုယ်စိတ်ဆိုးပြီးဟိုအချိန်ကျကိုယ်နဲ့အဆင်ပြေပြေသွားတာအမြဲတမ်းရန်သူမဖြစ်ပါဘူးခဏတကယ်ရန်သူစိတ်ကတော့ရင်ထဲကဘယ်တော့မှကောင်းကျုံးပေးအဲ့ကောင်တွေကအများတန်းဒုက္ခပေးတယ်နည်းနည်းဒုက္ခပေးလိုက်များများဒုက္ခပေးလိုက်ဒေဝရရအောင်လှုပ်လိုက်သန္တရာမှာလဲပြီးတော့မြေကြီးငယ်တွေကြပြီးတော့ ငရံပြာလူဖြစ်အောင်ဒီပဲဖားပါဂျိုကားကားဖြစ်အောင်ခေါင်းမျိုးမျိုးပြောင်းပြီးတော့အမျိုးမျိုးဒုက္ခရအောင် လုပ်တာအရင်ကကိရိတာတွေအဲဒီကိရိတာတွေကိုပယ်တတ်နိုင်မှုကြတော့မြတ်စွာဘုရားပေးတဲ့နီးနဲ့ကြိုးစားမှကိုလို့ချင်တယ်လို့လုပ်လို့မရဘုရားကိုယ့်ရဲ့နားလေလို့ဟောထားတာ ကိုညာငါးပြားဖို့တော့တော့မရှိဘူးမြတ်စွာဘုရားတပ္ပညုတရှင်ညာတော်ကြီးနဲ့အကုန်စင်သိတော်မူလို့ဟောတာအာယုဏမဆိတ်နဲ့တထထဲတထထဲတထထဲကြပစ္စုပန်နိစ္စယန္တမတထတထဝိပတ္တိပစ္စုပန်တဲ့တဲ့ကြအောင်မှတောင်မကရအောင်လို့ဘာလို့ညာလို့ဘာလို့ဆင်ញင်ရတာပေါ့အတိတ်တို့အနာဂတ်တရားရှိမှတ်တဲ့အခါမှာပစ္စုပန်တဲ့ဖို့အရေးကြီးတယ်ပစ္စုပန်တဲ့မှာ အာယုံရဲ့သဘောကိုအဖြည်းဖြည်းသိလာတယ်အာရမဏပစ္စည်းနာပစ္စယောအာယုံကအကြောင်းထောက်ပံ့ပေးတယ်ယောက်ျားအာယုံမိန်းမအာယုံဆိုရင်တော့နှလုံးသွင်းမှရင်လောဘဒေါသတွေဖြစ်ပေါ်အခုတို့ယူမဲ့အာယုံကသဘာဝသဘောရုပ်နာအာယုံ အာယုဏသဘောကိုသိအောင်လို့ပစ္စုပန်တဲ့တဲ့မိအောင်မှပစ္စုပန်တဲ့တော့မှရှုခံလည်းသဘောပဲရှုဉဏ်လည်းသဘောပဲလို့ကြာတော့ချက်ချင်းမဟုတ်သေးဘူးเนาะအဲကြာတော့ရှင်းလာဟောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတဲ့ဟောင်းနဲ့ပိန်နဲ့လှုပ်ရှားတဲ့သဘောလေးတွေထိုင်နဲ့ထိတဲ့တောင်းတင်းတဲ့သဘောမာတဲ့သဘောပြော့တဲ့သဘောတွေဒီအာယုံတွေဟာ သဘောတွေပဲရှုပါမှတ်ပါများတော့ဉာဏ်ထဲမှာရှင်းလာအာလောကကြီးကရုပ်တည်နေနေပဲသူများပြောလို့ခေါင်းညင်ရတာအဲ့ဒါသုတ္တမယညာလို့ခေါ်တယ်ယောဂီတို့ပြစ္ဆုတ်ပန်တဲ့တဲ့မိအောင်မှတ်လို့သိတာကဘာဝနာမယညာလို့ခေါ်တယ်အဲ့ဒီဂျားထဲမှာဉာဏ်ဒီတွေးတောပြီးတော့သိတာစိတ်တာမယညာလို့ခေါ်တယ် သုတ္တမယဉာဏ်ကစိန်တမယဉာဏ်ကိုခြေသိပြီတဲ့စိန်တမယဉာဏ်ကနေပြီးတော့လမ်းမှန်ကိုရှောက်မယ်ဆိုရင်လမ်းမှန်ဆိုတာသတိပဋ္ဌာန်၄ပါးကိုဆက်ပွားရင်ဘာဝနာမယဉာဏ်ပညာရလမ်းမှန်ကိုမလျှောက်ဖဲနဲ့ကိုယ့်ကိုယ်ကိုထင်ကြည့်ပြီးငါနားလည်ပါတယ်ကွာဆိုရင်တော့ဘာဝနာမယဉာဏ်မရောက်တော့စိန်တမယဉာဏ်ကိုပဲသူကိုယ်သူဝိပဿနာဉာဏ်နေရပြီလို့ဘဝင်မြင့်သွားအဲ့တော့အများကြီးပဲလောကမှာ များကြီးပဲအများကြီးဘွားတော့ပွားများတာပဲလမ်းဆုံးရအောင်မသွားသေးပဲနဲ့နည်းနည်းပါးပါးလေးဖြစ်လာပြက်လာလေးမြင်လာနဲ့ပဲကိစ္စပြီးပြီလို့ထင်တဲ့ထင်မှားတွေလည်းအများကြီးပဲတရားလောကလမ်းလွဲတွေလမ်းမှားတွေကပ်ပြီးတော့မှားတာတွေအများကြီးအဲဒါမလို့ဆရာမကြဆရာမပြနီးမကြဆရာအရေးကြီးတဲ့ ဆရာမှားလို့ရှိရင်တတန်တရားလုံးမှောက်တာကိုကမညံဖုန်ညာမရသေးမနဲ့ကိုကကိုမညံဖုန်ညာရတယ်ထင်ဆရာဖျားမဟုတ်ပဲနဲ့မင်းမညံဖုန်ညာရပြီဆုံးဖြတ်ချက်ပေးတယ်သွားရောမရသေးပဲနဲ့ရတယ်ဆိုတော့အဲ့တစ်ဖက်ကအထင်ကြီးသွားကိုပေါ့ငါပေတကားပိတ်ပြီပိတ်ရင်ပိတ်ခဲနဲ့တေချာတိဖို့အတွက်အစကောင်းမှအနှောင်းတေချာအစညာတပရိညာ ယူနိမန်နီတွေပြောနေတာတေးသေးချာချာနားထောင်ပါယူနိမန်နီတွေလည်းပြောတာပဲပရိစ္ဆသမုပ္ပါဒ်တွေလည်းပြောတာပဲအဓိကယူနိမန်နီဘယ်လိုရှုရတယ်ဘယ်လိုနှလုံးသွင်းရတယ်ရှုရင်မှတ်ရင်နဲ့ရုပ်တည်နဲ့နေမြင်ပုံရှုရင်မှတ်ရင်နဲ့မြင်မှဘာဝနာမရညာဖြစ်မှာပေါ့တရားနာရင်နဲ့မြင်တယ်ဆိုတာတုတ္တမယစိဏမယလောက်ပဲရှိတယ်အဲရှုရင်မှတ်ရင်နဲ့ ဩဒါယုတ်ဒီနံနေပါလားသဘောတွေပါလားလို့ပိုင်ပိုင်နိုင်နိုင်သိအောင်သေးသေးချာချာနာရလုပ်တဲ့အခါကျတော့စစ်စစ်ဆက်ဆက်အလုံးလို့ရမူဆမလမှုတွေလျှက်စစ်တွေပါတယ်ညာလေးသေးချာလုပ်ရတယ်မလို့ရင်ရှော့တွေပါတယ်ဖြစ်တာတို့အန္တရာယ်ဖြစ်တာတို့သေးချာချာလုပ်မထားလို့ရှင်ဟောနောက်မကြခင်ပဲမျိုးမျိုးရှော့တွေဖြစ်ဓာတ်တွေလိုက်ဖြစ်ကုန်အဲ့ဒါလည်းသိုးတာပေါ့ ဝိပဿနာတရားအားထုတ်တဲ့အခါမှာစိတ်စိတ်ဆဆကြာကြာနာနာမလုပ်လို့ရှိရင်ကြာတော့ရှော့ဖြစ်တာလည်းဆိုတယ်ကိုယ်တရားတွေနာထားသင်္นานတွေတက်ထားတော့ယုတ်တိလန်တွေပဲဖြစ်ပြတွေပဲကိုယ့်ကိုယ်တကယ်သိတယ်အောင်ဇာတိသိတာဘွားများလို့သိတယ်လို့ကိုယ့်ကိုယ်ထင်ရောက်ဘဝင်မြင့်ပြီးတော့လုံးမလုံးတော့အလုံးမလုံးတော့ဘူးလောကကြီးအပြည့်တွေပဲဘာညာဆိုပြီးတော့ပေါ်ပေါ်ဆာဆာ ပစ္စုပန်တဲ့တယ်မိအောင်လည်းမမှတ်တော့ဘာလို့ဆိုသူကဘ ഹു တုဒကျွယ်တော့ပြောတတ်ဆိုတတ်ဒုက္ခသစ္စာနဲ့၄ချက်တို့သမုဒယ၄တို့និရောဓ၄တို့မက္ခ၄တို့အာအများကြီးပြောတတ်တယ်အဲပြောတတ်ရုံနဲ့ယင်းနဲ့ရောက်တာမဟုတ်ပဲပြောတတ်တာပြောတတ်တာတစ်ပါးရမယ်ယင်းနဲ့ရောက်တာယင်းနဲ့ရောက်တာတစ်ပါးရမယ်ပြောတတ်တိုင်းလားမညံဖုန်ရရရင်ယဟန္တာတွေအများကြီးဖြစ်ကုန်ပြောတတ်တိုင်းမရရတိုင်းလည်းမပြောတတ်ဘူး ဇွန်လုံးဆရာတော်ဖျားကြီးတို့တဲမဆရာတော်ဖျားကြီးတကယ်ရတကယ်ရပြီလေစာတက်ဆရာတော်ကြီးဒီလောက်ပြောတတ်ဘူးရိုးရိုးလေးပဲပြောတတ်တယ်ဒါကလက္ခဏာဒါကရတဒါကပစုပ္ပတဒါကဗဒထအဲစာတက်မှာပြောလို့ရတယ်ပြောတတ်တိုင်းလည်းတရားမရတယ်တရားရတိုင်းလည်းပဲဇာတက်တဲ့ပြောင်ပြောတတ်ဘူးလင်္ကာတွေပါလင်ညာတွေဂါထာတွေနဲ့ဝေဝေစာတံပြောတတ်ဘူးရိုးရိုးပဲပြောတတ် အကုန်လုံးဆွဲသွုံပြည့်စုံတာတော့မြတ်စွာဘုရားပဲအဲ့တော့အမညာဖုန်ညာအစစ်အမှန်ရဖို့အတွက်အခုဒီတရားမှာအရေးကြီးတာခန္တီဒီခံကျင်သုံးအမြတ်ဆုံးပဲတချို့ကလည်းတိတ်တဘောမကြခံနိုင်မခံမယ်မခံနိုင်မခံဘူးခံနေဆိုတော့ဘွဲ့တော်ပြောင်းပြခဏခဏလာပြီးစော်ကားနေဒီမခံနိုင်ဘူး မတမွန်မြတ်တဲ့ဖွဲ့ဩဝါဒပါတိမောင်မှာမြတ်စွာဘုရားကိုယ်တိုင်ဆုံးမထားတာခန္တီပရမန်တပောတိဒိခာနိဗ္ဗာန်ပရမန်ဝတ္တန္တိဗုဒ္ဓအဲ့နှစ်ကြောင်းကိုကြည့်မယ်ဆိုရင်ခန္တီနဲ့နိဗ္ဗာန်နဲ့အတူတူဟောတာခန္တီပရမန်တပောခန္တီယမြတ်သောအကျင့်နိဗ္ဗာန်ပရမန်နိဗ္ဗာန်အမြတ်ဆုံးမဲ့ အခန္ဒီနဲ့နိဗ္ဗာန်အမြတ်ကြီးပဲအဲ့ဒီခံခြင်းကိုဗဟိတလက်ကျင်ပြီးတော့တန်ကြီးခံရင်အစ္ဆတတန်ကြီးခံနိုင်တာဗဟိတဆိုတာသူများပြောတာဆိုရဆဲတာအတင်းပြောတာစောင်းပြောတာအမျိုးမျိုးပေါ့ဗျာအမျိုးမျိုးပဲတယောက်နဲ့တယောက်စောင်းပြောတာစိတ်ဆိုးလို့ပြောတာဆရာသမားကလည်းပဲတစ်ဖက်တည်းတစ်ခါလေစိတ်ဆိုးလို့ပြောတာမရှိဘူးလား အဲ့ဒါစိတ်တွေဆိုးကုန်တာပေါ့အဲစိတ်တွေမဆိုးဘူးတဲ့သိခံရဟုတ်လားအဲ့တော့သိခံအဲ့ဒါဗဟိတခန္တီအဲ့ဒါကိုလေ့ကျင့်တော်မှာအစ္ဆတခန္တီလောဘဒေါသမောဟကိုသိခံတူတူကိုကိုဘောဟောတဲ့သူရောနာတဲ့သူရောအနာဂံယဟန္တာမဟုတ်သေးကာမဂုဏ်ခံစားကြတာအောင့်အိပ်ပြီးတော့သိခံထားမခံစားနဲ့ သွေးတိုးယောဂသမားလို့ပေါ့မင်းဝက်သားနဲ့မတည့်ဘူးကောင်းတော့ကောင်းတယ်မစားနဲ့စားရင်မင်းသွေးတိုးပြီးတည်သွားလိမ့်မယ်ဥပမာပြောတာပါအာယုံ၅ပါးကာမဂုဏ်တရားဟာဝက်သားလိုပဲစားလို့တော့ကောင်းတယ်နောက်ကျတော့သွေးတိုးပြီးတော့တည်ရောအာယုံ၅ပါးကာမဂုဏ်တရားလိုက်ဆိုင်လောလောဆယ်တော့ကောင်းတယ်လို့ထင်တာဒါမှမဟုတ်အာယုံ၅ပါးကာမဂုဏ်တရားလိုက်စားတဲ့အတွက်သူတော်ကောင်းတရားတွေတစ်ဖြည်းဖြည်းစိတ်သုံး သူတော်ကောင်းတရားတွေကစိတ်သုံးမသူတော်တရားတွေကတဖြည်းဖြည်းတိုးပွားလာဒီမြတ်တက်တက်ဒီမြတ်ဥစ္စာခိုးတာကိုအဓိကမဆိုလိုပါဘူးလောဘဒေါသတွေတိုးမလားတိုးတာဗောဗျာအတူတူနေတာပဲလောဘဒေါသတိုးတာပေါ့လောဘဒေါသတွေတိုးလာတယ်မောဟလည်းတိုးမလာဘူးလားဘယ်လောဘဒေါသပဲဖြစ်နေအောင်24နာရီဒါပဲဖြစ်တခါတရံမဩဃတာဩဃတာထလို့တဲကြောက်တော့မှဖះဖះလို့ကျန်တဲ့အချိန်က လောဘဒေါသဖြစ်သာဝနေရေးအတွက်လောဘကာမဂုဏ်အတွက်လောဘမကျေနပ်တော့ဒေါသဟာအဲ့ဒါပဲဒါကြောင့်မလို့ကာမဂုဏ်ဟာဘဟုအာဒီနဝအမတန်အပြစ်များတယ်ဘဟုပါယာတာအဲ့ရတဲ့ရောက်တာတော့မှအိတ်မပြောဘူးဘာသာဘာသာဘုလိုလုပ်ရမလဲဘယ်ဘယ် level နဲ့နောက်နေ့ကျဘာလုပ်ရမလဲနောက်လာကျဘာသားအတွက်သမီးအတွက်ဟာ တခါတည်းချွေးကိုပြန်အောင်ဘဟုပါရတာများသောပင်ပန်းခြင်းရှိတယ်ဘဟုဒုက္ခကိုဆင်းရဲစိတ်ဆင်းရဲအမတန်များတယ်ဘဟုပါယတာဘဟုဒုက္ခဘဟုအာဒီနဝကာမနာအာဒီနဝကထာအများကြီးဟောတာရှင်မြင်းချင်းတွေစစ်တိုက်တာလည်းပဲအဲ့ဒီကာမဂုဏ်ရောက်ကာမဂုဏ်မလိုလိုက်ရင်ဘာမှတိုက်เสียမလို့ အမကြီးတွေအချင်းချင်းရံဖြစ်တာလဲကာမဂုဏ်ကြောင့်ပဲအိမ်သူအိမ်သားရွာသူရွာသားတွေရံဖြစ်တာလဲပဲကာမဂုဏ်ကြောင့်ပဲတငယ်ချင်းချင်းရံဖြစ်တာလဲကာမဂုဏ်ကြောင့်ပဲတငယ်ချင်းချင်းတို့ပဲအစတော့ခင်မဲနေတာပဲနောက်ကြလူချင်းတဲ့သူတယောက်ရောက်လာတဲ့ခါကျတော့အဝေမတဲ့တော့ရံဖြစ်ကုန်ကာမဂုဏ်အများကြီးဒုက္ခပေးတယ်တဲ့တရားအားထုတ်တဲ့အခါပို့ပြီးမသိတာဘူးလား အမေဆန္ဒတွေဝင်လာရင်တမာရီအကုန်ပြုတ်ကြဖုံးဆိုပြုတ်ကြသွားတာဟိုအမြင်ကြီးကပြုတ်ကြသလိုပြုတ်ကြသွားတာအမေဆန္ဒဖြစ်နေတော့နဲ့တမာရီမရတော့တဏှာကြီးနှစ်နာရီချွေးကိုပြန်ဟောတမာရီမရအဲကာမဂုဏ်စိတ်တွေမြန်ညော့သွားရင်ဟာတိတ်ရတာရှိတယ်ကာမဂုဏ်စိတ်တွေမြန်ညော့သွားရင်ခဏလေးနဲ့တမာရီရ ခဏလေးရ7မိနစ်15မိနစ်ဆိုပိဋိပတ်တိတွေဖြစ်နေဖြစ်မြင်ဖြစ်မြင်ဖြစ်မြင်ဖြစ်မြင်ဖြစ်မြင်ဖြစ်မြင်အစတော့အများနဲ့မဆက်ဆံရခင်တော့ကိုယ်တပိတ်ကလေးနဲ့ကိုဆုံးခံပြီးစားဘယ်သူမှခရုဆိုင်မဲ့လို့မရှိဘူးစုပ်ပြတ်အနေထိုင်စုပ်ပြတ်ပေမဲ့လို့ရင်ထဲအသိကောင်းလာလောဘဒေါသဖြစ်เสียအသိမရှိဘူးကိုယ့်ကကိုတဲစုပ်ကလေးနဲ့နေပြီးတရားရှုမှခဏလေးနဲ့တခါတည်းတမာရီတွေရ ဏလေးနဲ့ထူးထူးခြားခြားတွေဖြစ်တာဟန်နေညိမ့်ဒီလောကလုံးညိမ့်ဆင်းသွားတာဟာထူးထူးခြားခြားလေးကြားတယ်ဟိုလူတွေစကားပြောလူတွေစကားပြောတော့တော့မှလေလေးကစကားပြောဟိုလူကမရည်တဲ့လူကရည်လို့မြင်တော့မမြင်ရဘူးဩတတ္တဝါတွေအများကြီးဟုတ်ငှက်ကလေးတွေပါလေးတွေကြည့်လိုက်လည်းပဲဆုံးမှန်သွားရင်ကခုံပြီးတော့ကြိုကြတယ်ဟာဘာဖြစ်နေတာလဲကနေတဲ့ပုံစံပဲ ဆုံးမပြန်လာရင်လည်းကြိုးတယ်ဆုံးမသွားရင်လည်းပဲလိုက်နှုတ်ဆက်တယ်စပိုင်းတော့မသိဘူးနောက်ပိုင်းကျတော့မှဩတမျိုးပဲဒီငှက်တွေတောတောင်သဘာဝပဲမြင်တော့မျိုးသမီးတွေဒီလောက်မမြင်ရဘူးဘာမကုန်နေရှင်းတယ်တမာရီကခဏလေးရတယ်ခြေောက်ဆေးနေတယ်တမာရီရရတယ်ဆွန်းစားနေတယ်တမာရီရရဟောနောက်အများနဲ့လည်းဆက်ဆံရောတဏှာကြီးလုံးလုံးချွေးပြောင်အောင်ထိုင်တာတော့မရဘူး ဟိုစကားပြောတာတွေကပေါ်လာလိုက်တရားဟောတာတွေပေါ်လာလိုက်อืมဟိုလူနဲ့ဆက်ဆံတာတွေဒီလူနဲ့ဆက်ဆံတာတွေခင်နာမင်းနာတွေပေါ်လာဂျုံပြန်နှစ်နာရီလောက်ဆက်မှလည်းမရဘူးဒါကြောင့်အများနဲ့ဆက်ဆံအာယုံများလာလို့ရှင်တမာရီကျဲသွားအာယုံကျင်းမှအလင်းရတယ်ဒါကြောင့်မလို့သမထသမားတွေမှာနှုတ်ပိတ်တူပါလို့ကျင့်တယ် ဝိပဿနာအနေနဲ့ပြောရင်ဒါတွေကျင့်နေရမလို့ပါဘူးတစ်ဖက်ဆုံးသွားမပြောနဲ့သူဟာနဲ့သူမှန်တာပဲတစ်ဖက်တည်းကြီးပြောလို့မရသူ့တဘာဝနဲ့သူဟာနဲ့ဒါမှမပြောပဲနေမှအဲ့ဒါမှအလုံးနဲ့တော့တရားထုတ်လို့ကောင်းတယ်ခြေဆွတ်တက်တဲ့ဆရာအချို့လည်းပဲရင်နဲ့ပဲကျင့်တယ်သူဟာနဲ့သူပဲသူကဏ္ဍနဲ့သူပဲတခါတည်းတန့်ပြီးတော့ပြစ်တင်လို့မရဘူးအဲ့ဒါတရားများလာတယ်ခုလိုတရားဟောရတယ်ဆိုရင် တရားဟောရတာတော့ကုသိုလ်ရသို့တော်လည်းပဲအများနဲ့ဆက်ဆံရရင်အဓာတ်ပုံရိုက်ထားသလိုပဲတရားလည်းထိုင်အောင်အကုန်ပြန်ပေါ်တာပဲပေါ်တဲ့အခါကျတော့တော်တော်နဲ့တမာတိများတော့ဒါမရင်ကျက်သေးဘူးဘောရင်ကျက်ရင်တော့ရမှာဟုတ်လားအဲ့ဒါပါလို့อ่ะသိခံရမယ်တဲ့ခန္တီပရမန္တဘောတိတိခာတိတိခာအောင်ဤချုပ်တည်း၍ခန္တီသိခံခြင်းဤပရမမြတ်သောတဘောခြင်းဤ အောင်အေးချုပ်တီးရအောင်အေးချုပ်တီးရမှာပေါ့ကိုကရင့်မှမင်းကျက်သေးတာလေရင့်ကျက်တဲ့အနာဂံနေယဟန်နာတွေအောင်အေးချုပ်တီးစရာလိုပါမလိုပါဘူးသူတို့မှအရှိန်ဟုန်ရပြီးတော့ဘာမှအောင်အင်းနေကြမလို့စိတ်ကစင်ကြဲနေတာဘာအောင်နေရလဲတို့ကစိတ်ကမစင်ကြဲတော့အောင်ရတယ်စိတ်ကမစင်ကြဲဘူးညစာလည်းတစ်ခါလေးစားကြတယ် တခါလေချိုးမကြတာတွေမြင်တခါလေဒေါသဖြစ်တယ်တခါနေကြလေကာမဂုဏ်စိတ်တွေဖြစ်တယ်အဲ့ဒါအလိုသာလိုက်လို့ရှိရင်မက်ဖို့မပြောပါနဲ့ရဟန်းပေါင်မှာတော့နေလို့မရဘူးကြသွားပြီအဲ့ဒါဘာလို့อ่ะအောင်အင်းချုပ်တီးပြီးတော့သိခံရမယ်တဲ့မညာဘုံညာလိုချင်တယ်လို့တော့ပြောတာနော်သိလည်းမခံဘူးမညာဘုံညာမလိုချင်ဘူးလားလို့မေးလိုက်ရင်ယောဂီတွေလိုချင်တယ်ပြောမှာပဲ ဟုတ်တယ်မလားဟာလူရင်သိခံမပေါ့သွားလာလာနေကြထိုင်နေစားတော့တောက်တာအသေးသေးအမူအရာသိခံပြီးဘာလို့อ่ะအသေးသေးအမူအရာရှုမှတ်နိုင်တဲ့ယောဂီကအဲ့ဒါသိခံတာပဲသိခံဒီမဲ့ဆဲတာသိခံနိုင်တာအပေါ်ရခဏပဲသူမလကဆဲတနာကြီးပေါ့ပြီးပြီအဲသွားလာလာနေတဲ့ထိုင်နေစားတော့တောက်တာ အတတ်နိုင်ဆုံးရှုမှတ်ပါတဲ့တန်တဲ့ကင်းကင်းရှင်းရှင်းစိတ်ချမ်းချမ်းသာသာနဲ့ရှုမှတ်တန်တဲ့မဖြစ်နဲ့ဒီလမ်းစဉ်ကမှန်လို့ပြောနေတာရောဟုတ်လားအဲမှန်မှန်တဲ့လမ်းစဉ်ကြီးကိုသူများယုံကြည်အောင်လျှောက်ပြောနေပြောတဲ့သူပါပဲကြမှာလားမှန်လုံးအားကြီးလို့မညံဖုန်ညံကိုရစေနိုင်လို့ပြောတာရောရောက်တဲ့နေရာဒီတိုင်းပြောတာပဲဘယ်နိုင်ငံရောက်ရောက်ဘယ်နေရာရောက်ရောက် ဘာလို့လမ်းစဉ်မှန်းနေတာဟုတ်ဗျဟုတ်တယ်မလားဆရာရှုမှတ်တာတင်ညာကြီးပဲမှတ်နေတာတင်ညာကြီးပဲပညာမမဟုတ်ဖဲအဲတကယ်မလို့ဘူးတဲ့ပုံကိုယ်တကယ်လို့ဘူးတဲ့သူကသိတယ်အစမှာတော့တင်ညာပဲဗျပညာတတ်မရအစမှာတော့တင်ညာပဲပြည့်ညက်တွေမြင်တာပဲနောက်မှမှများအားကောင်းတဲ့အခါကျတော့ပြည့်ညက်ကိုဖောက်ပါရမတ်ကိုရောက်တယ်သဘောရောက်တာပေါ့ဗျာအဲ့ဒါသိခံမှရောက်မှာပေါ့ အမှန်နဲ့တဲ့လူကရောက်ပါမရောက်ပါဘူးအမှန်နဲ့ငါးပိုက်ကြီးပဲဖောင်းတာငါးပိုက်ကြီးမှတ်တာငါမှတ်တယ်ငါမှတ်တယ်ငါးပိုက်ကြီးပဲငါပေါင်ကြီးပဲငါခါကြီးပဲအဲ့ဒါကဘုမကျော်တတ်နိုင်တော့ငါမှတ်လို့ကောင်းတယ်ငါမှတ်လို့မကောင်းဘူးပြောတဲ့အတိုင်းပဲရင်ထဲမှာထင်းတယ်ဒီငါကိုဖြုတ်ရမှာနော်ရောအစာပိုင်းတော့မဖြုတ်နိုင်သေးဘူးစာပိုင်းတော့ဒီလိုပဲထင်မှာဇွဲနဲ့ခန္တီနဲ့ကြိုးစား ဖောင်းနဲ့ဖောင်းနဲ့ဖောင်းနဲ့ပိန်နဲ့ပိန်နဲ့ပိန်နဲ့ကြွားတယ်လမ်းနဲ့ချတယ်စသည်အဖြစ်ရှိမှတ်တဲ့အခါကျတော့ပထမတော့ဘိုက်တွေတင်မာတွေခါတွေဒါတွေမြင်တာပဲနောက်ကြတဲ့အခါကျလှုပ်ရှားတဲ့သဘောလေးမာတဲ့သဘောလေးပြော့တဲ့သဘောလေးတောင်းတဲ့သဘောလေးလှုပ်တဲ့သဘောလေးအောင်းတဲ့သဘောလေးနာတဲ့သဘောလေးอืมဆင်းရဲတဲ့သဘောလေးချမ်းသာတဲ့သဘောလေးလှုပ်ရှားတဲ့သဘောလေးကြားတဲ့သဘောမြင်တဲ့သဘောစိတ်ကူးတဲ့သဘော ဟာသဘောတွေစီကုန်ရောက်တာရှုခံကလည်းသဘောတွေရှုညာကလည်းငါမှမဟုတ်တာသဘောပဲမှတ်တဲ့သဘောသိတဲ့သဘော မှတ်တဲ့သဘောသိတဲ့သဘောသိတဲ့သဘောမှတ်တဲ့သဘောမှတ်တဲ့သဘောသိတဲ့သဘောဒါပဲဟောလည်းမာရသဘောပြောတဲ့သဘောဘူးတဲ့သဘောအေးတဲ့သဘောလှုပ်တဲ့သဘောတောင်းတဲ့သဘောဟောသဘောသဘောချင်းရှုမှတ်စာပေကြီးဆိုထားတာမှန်းတယ်သင်္ခါရတရားတွေသင်္ခါရတရားတွေရှုမှတ်နေတယ် အမှန်နေတာအဲ့လိုသင်္ခါရလို့မပြောတတ်တော့လည်းပဲသဘောတရားတွေကိုသဘောတရားတွေကရှုမှတ်နေတာပဲဆိုတော့တက္ကာဒိဋ္ဌိတွေတတင်ကဆင်မသွားဘူးလားဆင်သွားပါဗျာအဲ့ဒါသိခံလို့ဆင်တာဗောဗျာဘာဝနာမယညာနဲ့ဆင်တာလေဟမ်ပြောဟောနေတာတော့လူတိုင်းကြားဘူးနေတာပဲယုတ်တင်တယ်လည်းပဲယောက်ျားမိန်းမတွေမဟုတ်ဘူးပရမတ်နဲ့မှာဒါက တုတ္တမယညာလို့ခေါ်တယ်ကိုယ်တိုင်ရှုမှတ်လို့ကိုယ်တိုင်သိတာဘာဝနာမယညာဟောတလောကလုံးဟာသဘောတွေပဲယုံသဘောတွေနာမ်သဘောတွေပဲသူသဘောသူဆောင်းတယ်သူ့လို့သူလို့ယုတ်ကလည်းသူ့လို့သူလို့နေတာပဲဘယ်သူယုတ်ပဲဖြစ်ဖြစ်ပေါက်ပြန်တာလေဟောနာမ်လည်းသူ့လို့သူလို့နေတာပဲခံစားတယ်မှတ်သားတယ်တိုက်တွန်းတယ်သိတယ်ခံစားတဲ့သဘောလည်းခံစားတာပဲမှတ်သားတဲ့သဘောလည်းမှတ်သားတာပဲ တိုက်တွန်းတဲ့သဘောတတ်မှတ်တဲ့သဘောစိတ်ဆိုးတဲ့သဘောအဲ့ဒါတွေလည်းသူသဘောသူဆောင်းတာဟာသိတဲ့သဘောလည်းအကုန်မြင်တယ်လည်းသိကြတယ်လည်းသိနိုင်တယ်လည်းစားတယ်လည်းထိတယ်လည်းသိအကုန်သိသိတဲ့သဘောလည်းသိနေတာသူ့လို့သူလုံးနေတာစိတ်ုံကြီးလို့ပေါ့ဗျာဘိန်းကြီးတွေကလည်းလဲနေတာပဲအဲ့ဘိန်းကြီးတွေကိုပတ်ထားတဲ့သေပြားကြီးတွေကလည်းပါဂျလပတ်လဲနေတာပဲပန်ကာကြီးတွေကလည်းလဲနေတာမိဖိုးတဲ့နေရာလဲမိတွေကလည်းဟုံဟုံတော့ စက်ယုံကြီးတွေစက်ယုံကြီးတွေလေအဲသူကနဲ့သူသူ့လုံနဲ့သူလုံနေကြတာပဲသူ့လုံနဲ့သူလုံနေသလိုခန္ဓာကိုယ်ကြီးကလည်းပဲရုပ်တရားလည်းရုပ်28ပါးသူဟာနဲ့သူလုံလာမြင်သာထင်သာအောင်ပြောရင်တော့ဆံမြမှုခြေသက်လက်သက်သွားအရေးအသာအတွေ့အယိုးရိုးရင်းချင်တဲ့အညှို့နှလုံးအသက်အမြင့်ဖြင့်ဆုပ်ဒါတွေကသူ့လုံသူလုံနေတာဟောမြင်ကလည်းပဲဒီတိုင်းပဲ စားလိုက်မှတ်သားလိုက်တီးလိုက်ခံစားလိုက်မှတ်သားလိုက်တီးလိုက်တိုက်တွန်းလိုက်ခံစားလိုက်မှတ်သားလိုက်တီးလိုက်အာသူ့လိုသူလုပ်လာသူသဘောသူဆောင်ဓာတ်သူသဘောသူဆောင်အနတ္တဟောအတ္တမှာမဟုတ်ပဲကိုဖြစ်စေခြင်းဖြစ်တာမှမဟုတ်ကျောင်းသားတွေကကျိုးတရားတွေဖြစ်နေတာပဲလို့ရှုပါမှတ်ပါတရားနာပါများတော့သဘောပေါက်ရှုပါမှတ်ပါများတိုင်းတော့မရဘူး တရားနာတာလည်းပါတယ်ဘာဖြစ်လို့လဲဆိုတော့သူကရှုမှတ်နေတယ်ပေါ်ရပေါ်ရမမှတ်ဘူးတခုတည်းပဲမှတ်တယ်ဒီကျေးဇူးတော်ရှင်မာစီနီးနဲ့ပြောရတယ်နော်ဒီမဲ့နီးတွေသူဟာနဲ့သူပေါ့ဟမ်းမြန်ဆန်းဆန်းပြောင်းလဲနေတာတွေသိအောင်ပေါ်ရပေါ်ရမှတ်ပါလို့ပြောတာပေါ်ရပေါ်ရမမှတ်ဘူးထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေဒါပဲမှတ်သမာဓိတော်ရပါတယ်ငြိမ့်ပဲငြိမ့်ပဲငြိမ့်ပဲငြိမ့်ပဲငြိမ့်ပဲ2နာရီ3နာရီဒါလေးထိုင်လို့ရတယ် ဘာသိတယ်လဲဆိုတော့ဘာမှမသိဘူးထိုင်ကောင်းတယ်ထိုင်ကောင်းရုံနဲ့ပညာရတာမှမဟုတ်ဘူးသဘောလေးတွေပြောင်းပြောင်းနေတာသိဖို့လိုတာမလားမှန်ပါဗျာအဲ့လိုမြန်မြန်ဆန်ဆန်သိအောင်ဘယ်လိုလုပ်ရမလဲဆိုတော့ပေါ်ရပေါ်ရကိုပြောင်းမှထိုင်နေရတဲ့မှတ်ကောင်းတယ်ထိုင်နေရတဲ့ရေစိုးမှတ်မနေရကြံရရရရရရမျက်စိနဲ့မြင်လိုက်မြင်လိုက်မြင်လိုက်မြင်လိုက်မြင်လိုက် နိုင်လဲနိုင်လဲနိုင်လဲနိုင်လဲအောင်ရင်လဲအောင်လဲအောင်လဲထိုင်လဲထိတယ်ထိုင်လဲထိတယ်ပေါ်ရပေါ်ရပေါ်ရလိုက်မှတ်တော့မှပထမတော့မှတ်ရဘယ်ကောင်းလဲတဏှာတဲ့မှတ်ရနည်းနည်းသမာဓိရပေါ်ရပေါ်ရလိုက်မှတော့သမာဓိတော်တော်နဲ့မရဒါပဲနဲ့သမာဓိကိုဦးစားပေးတဲ့အလုပ်မဟုတ်ဘူးတဲ့ဝိပဿနာဆိုတာသိအောင်လုပ်တာတီအောင်လုပ်တာမဟုတ်ဘူးသိအောင်လုပ်တာဝိပဿနာယာနိကကိုပြောနေတယ် သမထယန္တိကကတော့သူဟာနဲ့သူပေါ့ဗျာသူများနီးတွေကိုမပုတ်ခတ်ပါဘူးသူများနီးတွေအကုန်လုံးကိုကြီးညိုတဲ့သူဟာနဲ့သူဟာနဲ့သူသာသနာပြုနေတာကြီးတော်နောင်တော်တွေပဲဆရာတော်တွေပဲတစ္ဆာလေးပါးဆိုင်တယ်ဆိုဝန်တာတာပဲသူများနီးကိုပုတ်ခတ်ဆရာမလို့ကိုနီးကိုကိုကျွမ်းကျင်မှုပြောတာဟုတ်လားသိအောင်လုပ်တာဝိပဿနာတဲ့တိအောင်မြင်ကြားရအောင်လုပ်နာမဟုတ်ဘူးတိအောင်လုပ်တာမဟုတ်ဘူးသိအောင် တိအောင်လုပ်ရင်းနဲ့တီတာကပါတာသမထနဲ့ဝိပဿနာတွဲနာဦးမတ်တာကသမထလို့ဖြစ်တယ်အဲကြည်တာကဝိပဿနာဖြစ်တယ်အမှတ်တာနဲ့ကြည်တာနဲ့ကြည်တာနဲ့မှတ်တာနဲ့မှတ်တာနဲ့ကြည်တာနဲ့ဘောရဘောရဘောရဘောရဘောရဘောရလိုက်မှတ်တာအဲ့ဒါပညာပဲကျေးဇူးတော်ရှင်မဆီဆရာတော်ဘုရားရဲ့ကျေးဇူးတော်အနန္တစာပေတွေမှာတော့ရေးထားတာပေါ့တို့စာပေမလိုက်ကြာကြာနာနာမလိုက်စားနိုင်တဲ့တန်ဃာတွေ လူကြီးတွေဘယ်သိမလဲအဲ့ဒါတွေဘယ်လိုလုပ်ရမလဲဆရာတော်ဘုရားကြီးညွှန်ကြားထားတော့ဟာတိတ်ကောင်းပါမြန်မာလူတွေညွှန်ကြားထားတာဘာမှခက်ဘူးကြိုးစားဖို့ပဲလို့ဟောင်းတဲ့ပင်နဲ့ဦးစားပေးမှတ်တဲ့ဟာမြင်လိုက်မြင်လိုက်မြင်လိုက်မှတ်လိုက်ညကြရကြရမှတ်လိုက်နာနာနာနာမှတ်လိုက်ကြိုက်ကြိုက်မှတ်လိုက်နောက်တစ်ခါဖောင်းတဲ့ပင်နဲ့ပြန်မှတ်ဟာဖောင်းတဲ့ပင်နဲ့ပင်တိုင်းထိုင်ပေါ်ရပေါ်ရမှတ်ဖောင်းတဲ့ပင်နဲ့မှတ်မရရင်ထိုင်နေထိတယ်မှတ်ပေါ်ရပေါ်ရလိုက်မှတ်သွားရင်လည်းပဲကြွားတယ်လှမ်းနေချတယ်မှတ် ဟာအဲ့လိုမမှတ်နိုင်ကြွတယ်ချတယ်နဲ့ချက်မှတ်အဲ့လိုမှမှတ်နိုင်သွားတယ်သွားတယ်သွားတယ်မှတ်ဟာဘလို့ကောင်းလဲမြန်မာလူလေးတွေပြောထားလေယုံယုံကြည်ကြည်နဲ့ကြိုးစားဖို့ပဲလို့တချို့ကလည်းလွယ်လွန်းအားကြီးတော့ထင်သေးတယ်မြန်မာလူပြောရင်ထင်သေးကြတယ်ခုခေတ်ကအင်္ဂလိပ်လိုပြောမှအဲ့ဒါမှအထင်ကြီးတယ်ဘယ်ဘာသာနဲ့ပြောပြောမှန်မှုအရေးကြီးတယ်နော်မှန်ပါဘူး ပါဠိလိုပဲဖြစ်ဖြစ်အင်္ဂလိပ်လိုပဲဖြစ်ဖြစ်အယူဆမတတ်ရင်အတိတ်ပဲပေးတွေမှားလို့ရှိရင်လုံနိကင်လေးတွေပါမှားကုန်လုံနိကင်လေးတွေမှားကုန်တော့ပင်မန်းတော့ခရီးမရောက်ဘူးကိုမြန်မာမြန်မာလိုရိုးရိုးလေးရှင်းရှင်းလင်းလင်းလေးသိဖို့သူများထင်ကြီးဖို့မလိုပါဘူးထင်ကြီးကြည်မကြည်ကြည်ရှင်းရှင်းလင်းလင်းလေးပိုင်ပိုင်နိုင်နိုင်မှန်မှန်ကန်ကန်သိဖို့လို့ဟုတ်တယ်မလားဟမ်သွားရင်သွားတယ်မှရရတယ်မှထိုင်ထိုင်တယ်မှရှင်းရှင်းလေးပဲ ရှင်းရှင်းလေးပင်နဲ့အထင်မသေးနဲ့ငញ្ញံဖုန်ညာရနိုင်တယ်ဗျာပါဠိလိုပြောရရင်ပါဠိလိုအကုန်အကျုံးဝင်သွားတာပဲသူဟာနဲ့အဲ့တော့အဲ့လိုပေါ်ရပေါ်ရတွေရှိမှနိုင်ဖို့အတွက်အဓိကဘာလို့လဲဆိုတော့ခန္တီအခုတရားနာတော့မှသိခံနိုင်မှနာနိုင်တာရောဒီမခံနိုင်မနာနိုင်ဘူးဟေတော်ပြီပေါ့ဒါတော့ဆိုတော်ပြီပေါ့အိမ်မလုံးမအားဘူးထွက်ပြေးရော တခါတရံမှနာရတဲ့တရားပော့ဆဟုတ်လားကိုယ်အိမ်အလုပ်တရားတသက်လုံးလုပ်နေရမသိမချင်းလုပ်ရမှာအဲဆွဲရင်တော့အမှတရေဖြစ်ပေါ့ကိုယ်အိမ်ကဘဲမှထွက်မပြေဘူးတရားနာဖို့တရားထုတ်ဖို့အရေးမကြီးဘူးလားအရေးကြီးပါဗျာအဲလောဘကဆွဲဆောင်လောဘကိုတန်းကြီးမခံနိုင်လို့ရှိရင်အဲတရားကိုအဓိကမထားဘူးအဲယောဂီတွေလည်းအရေးကြီးတယ်နော် ယောဂီတွေလည်းစေတနာမေတ္တာနဲ့တော့လုပ်ကြတာပဲတဲ့တို့ဆရာလေးတွေတရားကိုဦးစားပေးပါရားတွေနာပြီးမှအေးစေတရားမဟောတဲ့အချိန်ခါကြမှအဖျော်ကြီးပါတိုက်ချင်တိုက်တရားဟောတဲ့အချိန်မှာအထိကိမခံဟိုမှာနှစ်ချက်ခွဲမှာတရားနာမယ်ယောဂီတို့တစ်ချက်ထိုးလောက်နည်းနည်းပါးပါအလုပ်တွေပြီးတယ်ဆိုရင်ဘာလုပ်တဲ့ဘလို့ပလဲနဲ့နားတဲ့လားနားရင်လည်းနားပါအပြစ်မပြောပါဘူး ဝိပဿနာရှုမှတ်ရင်မကောင်းဘူးလားဝိပဿနာတရားနာမဲ့ပုဂ္ဂိုလ်ကဝိပဿနာအရင်ရှုထားတော့ဒီကဟောတဲ့တရားဝိပဿနာကိုလည်းရှုထားတယ်ဆိုတော့အံကိုက်မကြဘူးတို့တရားဟောကန်ဤအမြဲတမ်းရှုတယ်ဓမ္မယုံမှာသွားမထိုင်တော့လည်းပဲနှစ်ချက်ခွဲတရားဟောရမယ်ဆိုတစ်ချက်ထိုးတော်လေးကထပြီးတော့တတ်နိုင်ဆုံးဝိပဿနာရှုနေနှစ်ချက်ကြတော့ဖြုတ်ဖြုတ်ပြီးတော့ဟိုအလုပ်တရားလုံးနှစ်ချက်ခွဲလာဟောမြဲတမ်းလိုလိုပဲ အမြဲတမ်းလိုလိုပဲဘာဖြစ်လို့လဲဆိုတော့ဟောမှာဝိပဿနာဟောမှာလေဟောမှာဝိပဿနာဟောမယ်ဆိုတော့ကိုယ်ကိုယ်တိုင်ဝိပဿနာလုပ်မှဓမ္မထိတိယအောင်ဖြစ်မှာပေါ့ကိုကဘာမလုပ်ဖဲနဲ့ဒီတိုင်းလျှောက်ပြောနေအပေါ်ယံပဲဖြစ်မှာယောဂီတွေကလည်းပဲကိုယ်ကိုယ်တိုင်ဝိပဿနာလုပ်နေဝိပဿနာတရားနာတော့မယ်ဆိုဝိပဿနာအရင်လုပ်တာနာယူရရရတဏှာရရနိလန်းနေပေးနေနော်ဟောတဲ့သူကဟောလိုက်ရင်တလုံးဟောရင်လုံးတရာလောက်နားလဲပါ ဝိပဿနာနဲ့ပတ်သက်လို့လေပါဠိဘာသာတော့နားမလည်ဘူးပေါ့ဗျာဒါတော့ကြက်မှရမှာဝိပဿနာနဲ့ပတ်သက်လို့ပါတလုံးပြောလိုက်ရင်အလုံးတရာလောက်နားလဲဟောရောရီတို့ပြစ္ဆုတ်ပန်တဲ့တဲ့မှတ်ပါဆိုနားလဲသွားပြီတကယ်မှတ်တဲ့သူကလေတကယ်မှတ်တဲ့သူကနားလဲသွားတာပဲဟောပေါ်လာတယ်နဲ့မှတ်တယ်နဲ့အန်ကိုက်အန်ကိုက်ကြအောင်တန်ကြီးခံမှတ်ရမယ်ဟောခန္တီလဲပါသွားတာတတိလဲပါသွားတာ အားကောင်းလာတော့တမာတိလည်းမပါဘူးလားနောက်အရှင်ရလာတော့ပညာပါဟောအဲ့ဒါသိသွားတာပဲကိုလုံနေတာကိုလုံလို့သိတာအဲ့ဒါမလုံသိပါမလုံမသိဘူးစာဟုတ်တဲ့ဖတ်မှသိတယ်ဟောဒါလေးပါတယ်စာဟုတ်တဲ့ရေးထားတာတော့မှသဘောမပေါက်ဘူးဘာတွေမှမသိဘူးကိုလုံနေတဲ့အခါကျတော့ဟောတဲ့သူပြောရဲ့ဟိုကဘိုးနားလဲသွားอืมခန္တီနဲ့အဓိကမှားရတာဟုတ်သိခံရ ချင်ကြိုက်တာတို့ဖြုတ်ကြိုက်တာတို့ပြောစိတ်ကြိုက်တာတို့ဟာတရားထိုင်ရမှအပေါ့သွားခြင်းသလိုလိုအလေးသွားခြင်းသလိုလိုဟိုလိုလိုဒီလိုလိုအမရိတရားတို့ရိုးရိုးလိုပြောရင်တရားဖြစ်ဖို့ခဲရင်းနဲ့အမျိုးမျိုးနှောက်ရှက်စိတ်ထဲမှာစိတ်ထဲမှာဟုတ်လားဟိုကလေးပဲထလို့ရတော့တရားထိုင်ရမှတရားထိုင်ရမှတရားထိုင်ရမှဆေးမတော့ရသေးဘူးတရားမထိုင်ရင်တော့မတော့ဖြစ်ဘူးအဲ့ဒါမေ့ရော ရထိုင်တော့မှငါဆေးမတော့ရသေးဘူးဆေးထတော့ရေမတော့ရသေးဘူးဘာမလုပ်ရသေးဘူးပေါ်လာပြီပေါ်လာပြီအဲကြတော့ဟောစိတ်တွေဟာတည်ငြိမ်မှုအမတန်နဲတာအဲတော့တရားကိုပုံမှန်ထိုင်လို့ရှိရင်အမှားအယွင်းကြီးတွေအကြီးအကျယ်မမှားဘူးပေါ့ဗျာမှားတော့နည်းနည်းပဲမှားဟုတ်တယ်မလားဟဲ့တရားကိုပုံမှန်တရားနာတော့မယ်ဆိုတရားထိုင်ပေးရတယ်ဘုမကြည့်ပါလားရောရည်တဲ့ဆန္ဒနာရီခွဲတရားထိုင်တာ တန်းနိုင်ခွဲတန်းနိုင်ခွဲဆိုတော့မှတစ်ချက်ထိုးထိုင်နှစ်ချက်ထိုးဟာလားတစ်နိုင်ခွဲထိုင်တစ်ချက်ခွဲဟောနှစ်ချက်ထိုးပြီးထိုင်ညနှစ်ချက်ကြတော့မှဖြုတ်ဝိပဿနာတရားထိုင်နေဝိပဿနာတရားဟောလိုက်တော့တခါတည်းအံကိုက်ပဲကိုကိုထိုင်ထားတာနဲ့ဟောတာနဲ့အံကိုက်ကြခဏခဏအဲ့လိုနှလုံးသွင်းညဆိုတော့ဝိပဿနာခဏတဏှာကြီးလောက်ဖြစ်ဖြစ်ထိုင်လိုက်ရဒါမှအလေးအကျင့်ရပါဝိပဿနာနှလုံးသွင်းတာလေ အင်္ဂုတ်ထုံမှာအများကြီးပြောဟောထားတယ်အိဋ္ဌတညာဒုက္ခတညာအနတ္တတညာအတုပတညာမရဏတညာဝိပဿနာအားထုတ်လိုက်တခါလေအိဋ္ဌဒုက္ခအနတ္တနှလုံးသွင်းလိုက်ဝိပဿနာအားထုတ်လိုက်အိဋ္ဌဒုက္ခအနတ္တနှလုံးသွင်းလိုက်အားတခါတရားမေတ္တာပို့လိုက်သမထဝိပဿနာဘယ်လှမ်းလိုက်ညာလှမ်းလိုက်ဘယ်လှမ်းလိုက်ညာလှမ်းလိုက်အဲ့တော့မျှတမသွားဘူးလားမျှတပါဘူးအမျှတတာမစ္စည်းမပရိပဒါဘောဗျာ မြတ်တာမပွားလို့လည်းမရဘူးလေမြတ်တာပွားပြရင်လည်းပဲဝိပဿနာနည်းရင်ဘာဖြစ်တတ်တဏှာပဲကုတတ်တဏှာဝင်စေတိမေတ္တာလိုလိုနဲ့တဏှာကဝင်လာမေတ္တာကအေးချမ်းတယ်တဏှာကပူလောင်တယ်ခင်မင်တွေ့တာပြီးတော့ဗံရောစင်တွေဖြစ်တာတဏှာလေမေတ္တာဆိုတာကအကျိုးကိုလိုလားတာဘေးအန္တရာယ်ကင်းပါသေးလူမထွက်ပါသေးနဲ့ သာသနာ့ဘောင်မှာမြဲပြီးတော့မဉ္ဇဉ်ဘုံဉဏ်တွေရအောင်အားထုတ်နိုင်ပါစေဆိုတာလိုချင်တာပါရလားအဲ့ဒါမြဲပါစေဒီတရားတွေရမှသန္တရာမှာဒုက္ခလွတ်မှာလေဟမ်အဲ့ဒါမေတ္တာက တရားရသေးချင်တရားကိုဥစားပေးတဏှာကခင်မမှုငါခင်မှုခင်မတွေ့တာပြီးနောက်ကြတော့ပေါင်းသိဉ္ဇဉ်တဲ့စိတ်တွေဖြစ်လာအားထုတ်ခြင်းတဲ့စိတ်ဖြစ်တော့ အဲမေတ္တာကနေတဏှာဘက်ကူးသွားတဲ့ဘာအားနဲ့လဲဆိုတော့ဝိပဿနာအားနဲ့ဝိပဿနာအားနဲ့လည်းပဲအဲမေတ္တာပွားရင်းနဲ့တဏှာဘက်ရောက်တတ်မေတ္တာအားနဲ့ရင်လည်းပဲဝိပဿနာပွားရင်းနဲ့ဒေါသပဲရောက်တတ်ငါမှန်တာလို့နေတာငါမှန်တာလို့နေတာမှန်တရားတွေငါလို့မှန်တာပြောတာငါမှန်တာပြောတာပဲငါမှန်တာလို့တာဘယ်လိုမှဝိပဿနာဆိုင်စရာမလိုဟော ဒေါသမာနပဲရအောင်မလားဘူးလားဘာအားနဲ့วะမေတ္တာအားနဲ့တော့လည်းပဲဒေါသဝင်လာပညာလိုလိုနဲ့ဒေါသဝင်လာဝိပဿနာအားနဲ့တော့လည်းပဲမေတ္တာလိုလိုနဲ့တဏှာဝင်လာအဲမစ္စည်းမပရိပဒါရောရဟင်းညိုလိုပေါ့ဗျာစားမပါရင်လည်းကောင်းမှစားလွန်သွားရင်လည်းပဲမြတ်မြတ်တာတာဆိုတော့ချိုးတာပေါ့ ူပူနွေးနွေးလေးဆိုတော့ကောင်းတာဟုတ်တယ်မလားအေးအဲ့ဒီလိုပဲတရားဟာမေတ္တာမပွားလို့လည်းမရဘူးပွားကိုပွားကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာတို့တခါမမခြားခြားတွေပြောတာကိုယ်တပည့်တွေပဲဆိုရင်းနေနေနဲ့ပြောတာပျက်စီးစေချင်လို့ပြောတာမဟုတ်ဘူးဟုတ်လားဒါပဲတကယ်တည်းကတော့အနာဂယဟနာမဟုတ်သေးလို့ဒေါသဖြစ်တာအနာဂယဟနာဆိုဒေါသဖြစ်ဆရာမလို့အဲ့တော့ မေတ္တာမပွားရင်လည်းပဲဒေါသလာတတ်ဝိပဿနာနည်းရင်လည်းပဲတဏှာဝင်တတ်အဲတော့မေတ္တာလည်းပွားအဲအဲ့လိုဖြန့်ပြတတ်တာဝိပဿနာလည်းပွားမေတ္တာလည်းပွားဝိပဿနာလည်းပွားမေတ္တာလည်းပွားမေတ္တာလည်းပွားဝိပဿနာလည်းပွားမေတ္တာနေရာမှာဗုဒ္ဓနုတ္တိတို့အတုပတို့မရဏတို့ ဒါတွေလည်းပါတာပေါ့ဗျာတခါတည်းဗုဒ္ဓ ानु တတိပွားအာမေတ္တာပွားနဝိပဒနာပွားအဲမရဏတတိပွားအာဝိပဒနာပွားအာသုဘပွားဝိပဒနာပွားသမထနဲ့ဝိပဒနာအဲဒီလိုရလိုရလေးတွေထည့်ပြီးမြတ်မြတ်တရအဲလိုမြတ်မြတ်တရပွားနိုင်ဖို့လဲဘာရေးကြည့်ခန္တီခန္တီရေးကြည့်တယ်ရောဤတို့ဘာဖြစ်လို့ခန္တီရေးကြည့်လဲဟာဘာပွားပါကောင်းတာမဟုတ်ဘူး မသမထပွားရင်သမထအရန်ကောင်းတယ်ဝိပဿနာမကူးကြဘူးဝိပဿနာနောက်မှလုပ်တော့မကွာမကူးတော့ဘူးအဲ့ဒါပါလဲဆိုတော့ဟိုဘက်ကိုလောဘကဆွဲဆောင်ပါလားဟုတ်လားအဲ့ဒါကိုလည်းသိခံရမယ်ကောင်းမယ်မဲ့ဝိပဿနာနဲ့တွဲဆလိုက်တော့မှဟောတဏှာတို့ဒေါသတို့ရော့ဝိပဿနာလည်းပွားဟာဝိပဿနာကြီးပွားပါများတော့မေတ္တာလည်းမပွားခြင်းဘူးကွာ မေတ္တာပါကျမ်းမာပါစေချမ်းသာပါစေကိုဘလောက်မေတ္တာပို့ဖို့ကျမ်းမာကျမ်းမာကျမ်းမာမှာသူကံနဲ့သူပဲဟောအစွန်းရောက်သွားဗျာသူကံနဲ့သူပဲဆိုရင်ဘုရားမေတ္တာပွားပါလို့ဟောပါတော့ဘုရားတဲ့ကိုကမတတ်နဲ့ကိုညာလေးငါးပြားပို့လောက်နဲ့ဘုရားတဲ့ပုံမတတ်နဲ့ဘုရားကမေတ္တာပွားခြင်းမေတ္တာပွားကြလို့ဟောထားတာကိုယ်တဲ့နားလေလို့ဟောထားတာဟုတ်တယ်မလားအဲအဲ့တော့ဝိပဿနာပွားဝိပဿနာကြီးပွားမေတ္တာပွားပွားလဲဘိုးပါပဲကွာကိုကျမကြီး ချမ်းသာပဲချမ်းသာပဲသူ့ဘာသူမဟုတ်တာလုပ်နေကောင်းမဟုတ်တာပဲဖြစ်မှာပွားတဲ့ပို့ပဲအဲ့လိုမလို့သူ့ဘာသူဟုတ်ဟုတ်မဟုတ်သူ့ဘာသူဘာဖြစ်ဖြစ်ကိုပွားမှာကိုတောင်သူ့တောင်ကိုတောင်လေအဲမြတ်စွာဘုရားတရားပထမမဟောကြဘူးကိလေသာတွေတောင်းကြအောင်အောင်မကျွတ်မဲ့လူတွေရှိပါသေးတယ်အဲ့တော့ဟောဖို့ကကိုတောင်ပဲလိုက်နာတာမလိုက်နာတော့နာတဲ့လူတွေတောင်ပဲကိုတောင်ကိုထမ်းဆောင်ဟုတ်တယ်မလားအဲမေတ္တာပွားလာလေလေမေတ္တာပွား မြတ်တာဘွား तू မလိုက်နိုင်လားသူတဲ့နဲ့သူကံမယ်လေဘွားတော့မြတ်တာဘွားပြကိုမြတ်တာဘွားတဲ့အတွက်ကြောင့်မလို့ကျွတ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကျွတ်မယ်အဲချမ်းသာတဲ့သူတွေချမ်းသာမယ်အဲဒုက္ခမှလွတ်မယ်အချင်းချင်းညီညွတ်ကြမယ်မျှတကြမယ်ဒေါသတွေပြင်းရင်းကြမယ်မေတ္တာဆွမ်းအားတွေအနန္တရှိလို့ဖရာမေတ္တာပွားလို့ဟောတာပေါ့ဘယ်ပစားတွေမရှိသူဘာဟောမလဲအဲ့ဒါမေတ္တာလည်းပွားဝိပဿနာလည်းပွားဗုဒ္ဓနုတ္တိလည်းပွားဝိပဿနာလည်းပွား မရဏတတိလည်းပွားဝိပဿနာလည်းပွားအာသုဘလည်းပွားအေးအဲ့ဒီလိုမျှမျှတာတာဖြစ်အောင်ဘာလို့လဲခံနေအခုဟင်းချက်နေရတဲ့ဝေယဝိဆာလုံးနဲ့ဆရာလေးကြီးပါမိကိုတွေကခိုးညော်တွေကညော်အဲ့ဒီမှာပေးကြမ်းပြီးလှုပ်လိုက်ကြရတာတို့ခင်ဗျာငါးတွေပါဒီကင်တော့လဲညီဆို့ချက်ပြီးတော့မှမှုတာငါမကင်တော့နန်းစောနာ အသိခံလို့ဝေယဝိသတွေလုံးနိုင်တာမလားအာသိမခံနိုင်မလုံးနိုင်ဘူးကွဆိုရလားမာနကလည်းခက်ကြီးကြီးမဟာနိုင်ဘူးကွအဲ့ဝေယဝိသကုသိုလ်ရပါမရပါဘူးအေးအဲ့နေရာတကာမှာကုသိုလ်ရဖို့ပညာရဖို့ဘာရေးကြည့်ပါလဲဟန္တိပရမန္တဘောတိဒိဋ္ဌာနိဗ္ဗာန်ပရမံဝဒန္တိဗုဒ္ဓနာယိပပ္ပိစီတောပရုပါဂာတိနသမနောဟောတိပရံဝိဟိတယံတော ဟန္တိတိတိခာအောင်အင်းချုပ်တည်၍ခန္တီတိခာညင်းသည်ပရမမြတ်သောတပောအကျင့်ဤနိဗ္ဗာန်လမ်းနိဗ္ဗာန်ကိုပရမအမြတ်ဆုံးဟု၍ဝဒန္တိဘုရားရှင်တို့ဟောဆိုတော်မူကြလေကုန်၏ပရုပဂါတိသူတစ်ပါးကိုတတ်ဖြတ်လေရှိသောပုဂ္ဂိုလ်သည်နာဟိပပစီတောကိလေသာတွေကိုနှင်ထုတ်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ပါပဲ။ ပရံဝိဟိတယံတော်သူတစ်ပါးကိုညှင်းဆဲလေရှိသောပုဂ္ဂိုလ်သည်နသမနောကိလေသာတွေကိုငြိမ်းအေးစေတဲ့သူမဖြစ်နိုင်ပါပဲ။ဤဒီကဲ့သို့ဘဂဝါသုံးလောကထိုတာမြတ်စွာဘုရားသည်ဟောစာကရုဏာရှိသောပညာအဖြစ်လူနဲ့နိဗ္ဗာန်သုံးနံသောချမ်းသာကိုရအောင်အဆုံးမဩဝါဒတွေကိုကောင်းစွာမသွေဟောကြားတော်မူလိုက်ပါပေတည်း 六六爷。